ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်24ရက်17လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောအစီလကတ္တပဥပမာပြအမှတ်နှင့်ဒုက္ခလာပုံအမေးဖြေတရားတော်စိတ်ကလေးမရှိဘူးရှိုက်တဲ့စိတ်ကလေးမရှိဘူးတရားနာမယ်ဆိုတဲ့စိတ်ကလေးကမရှိဘူးအခုအသက်နာတဲ့စိတ်သာရှိတော်တယ်ဆိုတော့ညာတဲ့က ဩဒုက္ခသစ္စာကြီးနဲ့တရားနာနေရတာပါကလားလို့ဒီလိုညာဆိုင်ပြီးကြတာဘုန်းကြီးကပြောလိုက်တာနဲ့ဒကာဓမ္မတွေကညာဆိုင်လိုက်တာနဲ့ကြိုက်သွားလို့ရှိရင်တဲ့ဘုန်းကြီးရောတဲ့ဒေသနာညာကိုအစဉ်လျှောက်ပြီးဒကာဓမ္မတွေကခန္ဓာညာရောက်ပါလိမ့်မယ်ဘုန်းကြီးရောတဲ့ဒေသနာညာအစဉ်လျှောက်ပြီးဒီကလာဒကာဓမ္မတွေခန္ဓာရဲ့ဒုက္ခသစ္စာတွေပါလားလို့ အဲ့ဒီကဲညံတဲ့ရောက်သွားတဲ့ခါကျတော့ညံထက်လာလိမ့်မယ်ဒီကဲတော့ညံထက်ပြီးဒီကရလာတဲ့ခါကျလို့ရှိရင်ဖြင့်တဲ့ဒုက္ခတစ္ဆာတွေမြင်ပြီးဒီကရဒုက္ခတစ္ဆာတွေယောငါမုံကမလို့ခြင်းကဆိုရတဲ့ဟာဓမ္မတွေညာမထက်ပါနဲ့ဆိုလို့မရပါဘူးတဲ့ထက်လာပါလိမ့်မယ်ထိုကဲ့သို့ထက်လာတဲ့ခါကျလို့ရှိရင်နာယမတ္တနဲ့ပဲ ခန္ဓာကိုယ်ထဲမှာရှိတဲ့ဒုက္ခသစ္စာတွေဟာဒုက္ခမှာတပါဘာမရှိဘူးဆိုတဲ့ဉာဏ်ဟာအထက်ကြီးတက်လာလို့ရှိရင်ဖြင့်ဒုက္ခသစ္စာဆုံးသွားပြီဒီကလာဩဒုက္ခဆုံးတဲ့ဉာဏ်ဒကာဓမ္မတွေတရားနာရင်ရပါလိမ့်မယ်တရားနာရင်ရသွားတဲ့ခါကြလို့ရှိရင်ဖြင့်တဲ့ဘယ်နဲ့ကြောင့်ရပါလိမ့်မလို့ဆိုတော့ဆရာဘုန်းကြီးပြောတဲ့ဒေရဏဉာဏ်ကို ဟောတဲ့ဉာဏ်ကိုဒကာဓမ္မတွေကခန္ဓာမှာအစဉ်လျှောက်လိုက်တဲ့အတွက်လျှောက်ပြီးကြည့်လိုက်တဲ့အတွက်ဉာဏ်ထက်ပြီးဒီကလာသောတာပန်ဖြစ်သူတည်ရောက်နိုင်ပါလေ။ဒါကြောင့်တရားလဲနာခန္ဓာကလည်းဉာဏ်ပေါ်ခန္ဓာကိုယ်ပေါ်၌လည်းဉာဏ်ကစိုက်ပြီးဒီကလာရှုကြလို့ရှိရင်ဖြင့်တဲ့သောတာပန်တည်ခြင်းအကြောင်းမှာတရားနာရမယ်။ တရားနာပြီးကာလဓမ္မနုဓမ္မပฏิပတ်တိဆိုတဲ့အတိုင်းတရားဖြစ်စဉ်ကိုဉာဏ်ကစိုက်ရမယ်တရားလည်းနာတရားဖြစ်စဉ်ကိုဉာဏ်ကခန္ဓာကိုယ်ထဲမှာစိုက်လိုက်ပြီးသို့မှဖြင့်တဲ့တန်တရားဝိသိကိစ္စဒိဋ္ဌိတွေချုပ်ပြီးကာလဉာဏ်ထက်ခြင်းကြောင့်ဒိဋ္ဌိဝိသိကိစ္စချုပ်ပြီးကာလသောတပတ္တိမဲ့ဝင်လာနိုင်တယ်သောတပတ္တိမဲ့ဝင်လာလို့ရှိရင်သောတပတ္တိဖို့ ပြစ္ဆကနာတွေဆင်မြင်တဲ့စိတ်တွေလာပြီးဒီကလာဩကိုယ့်ဟာကိုယ်သိသွားပါလိမ့်မယ်အဲဒီတော့ကိုယ့်ဟာကိုယ်သိသွားတဲ့အခါကျတော့ဩငါဒီဒုက္ခချုပ်တဲ့နိဗ္ဗာန်မြင်ပါဘောလားလို့ဆိုလို့ရှိရင်ဖြင့်တဲ့ဒီနေ့ကမာနမင်းကြီးလျှောက်တယ်လို့မှတ်လိုက်တာပေါ့ဩငါရင်ငါတို့ဒီသားတွေကြာသမီးတွေကြာပစ္စည်းတွေကြာတဲ့မှာ အသေးဆုံးများသေးသွားလို့ရှင်ငါပဲရောက်မှလားမကောင်းသောဂရိများလာရအောင်မှလားလို့မအောင်မင်းနဲ့ဘုရားကဒကာကြီးအသားတွေရိုးတွေကသာကြည်လင်းတာတွေစာဖြစ်လိမ့်မယ်ဒကာကြီးသာနာရှိတဲ့ဥပဒနာဉာဏ်နဲ့သရသတိဝရိယပညာတို့ဟာကတော့ဟိုအထက်သို့သာဆန်လိုက်မယ်လို့မဟုတ်ဘူးလားဟုတ်ပါဘူး နောက်ကြဒီဥပမာကိုနည်းနည်းလေးဘုရားခင်ကိုရမေကြီးကနဲတဲ့ခဏနဲ့သောဘအိုကွဲတဲ့အခါရေတဲ့သောဘအိုကွဲတဲ့အခါမှာသောဘစကဘယ်လိုပင်ရေတဲ့မြုပ်များတော်လဲတကားကျွဲတကားတစ်တို့ဥလာဘူးတို့မရဘူးပေါ့မှန်ပါဘူးရေပေါ်ပဲတက်လာတာတက်လာပါဘယ်လိုပဲမြုပ်မြုပ်ဘလောက်ကြီးပဲအိုးပါပဲမြုပ်သွားသွားကိုကြံပဲတွေသာရင်ရေတဲ့နေရေအိုးသာရင်ရေတဲ့နေရဲ့ သောဘကတော့ပေါ်ပြန်တက်မယ်မှန်ပါဗျာထို့တူပဲတဲ့ခန္ဓာကိုယ်ကသာမြေကြီးဩဇာဖြစ်ရမယ်ဒကာဓမ္မတွေရှုထားတဲ့သရသတိဝရိယပညာဉာဏ်တွေကတော့ဖြင့်နိဗ္ဗာန်ပဲသွားလိမ့်မယ်မှန်ပါဗျာဒါကြောင့်နိဗ္ဗာန်သွားတဲ့ဉာဏ်ဒုက္ခကတိကင်းခြင်းနဲ့ဉာဏ်တကယ်တမ်းဒုက္ခကြောက်เสียကြီးဟာ ရှိနေတာကိုတကယ်တမ်းကြောက်ကြမယ်ဆိုရင်ဖြင့်ကိုယ့်ကိုယ်ကိုထောပတ်ဖြစ်အောင်လုပ်ရလိမ့်မယ်မှန်ပါဗျာအပေလေးပါးနဲ့မူကြီးရုပ်သိမ်းချုပ်ငြိမ်းပြီးတခါလားသုတိနိဗ္ဗာန်လေးဟူသောထောပတ်နဲ့တူသောအပေါ်ဆန်တက်တဲ့အလုံးမျိုးသာလျှင်ကျွတ်တို့သာသနာ့တွင်လို့လုံးကြပါလို့ဆိုတာတရားနာနေ နေသည်နဲ့တကွအသေးပါမကြောက်ရအောင်လို့မာနမင်းကြီးလျှောက်လို့ဖျက်ဖြေတာပါထပ်ပြန်ပြီးတခါလား ဒကာဓမ္မတွေအားသတိပေးလိုက်ပါတယ်ဒါကြောင့်ဒီကိဒီခါမြို့ဟာအမတမရှားပြီးဒီကရာနေတော့ခန္ဓာကိုယ်ထဲမှာကိုယ့်အဖြစ်ကိုကိုယ်ကိုယ်တိုင်သိပါစေကိုယ့်အဖြစ်ကိုကိုယ်ကိုယ်တိုင်ဉာဏ်နဲ့သိကြပါစေဆိုတော့ကိုယ့်အဖြစ်ကဒုက္ခသစ္စာကိုယ်ကိုယ်တိုင်သိတာကမက္ကသစ္စာ ကိုယ်ဖြစ်ကကိုယ်ကိုယ်တိုင်သိတာကအဲ့ဒီမဲ့ရပြီဆိုမှဖြင့်သောဘဝလိုပဲတဲ့ခန္ဓာသာမြေထဲမြှုပ်ရတယ်သရသရိဝရိယပညာတွေကဖြင့်နိဗ္ဗာန်ပဲသွားတော့တယ်ဒါကြောင့်အာလုံးတရားဓမ္မတွေဩငါတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်တရားနာရဏကနာပညာကခန္ဓာဆိုင်ပြီးကာလ ဒေသနာညာနာနုဿရိဏညာဏံပေသင်တတ္တညာနုတရတ္တဟောတိဒေသနာညာနာနုဿရိဏဆရာဘုန်းကြီးဟောတဲ့ဒေသနာညာကိုခန္ဓာ၌သင်လျှောက်သဖြင့်ညာနာညာကိုပေသင်တတ္တခန္ဓာပေါ်၌ဖြစ်ပြရှုခိုင်းသဖြင့်ညာနုတရတာထက်သောသောတပတိမညာတိဟောတိဖြီလို့သေးသေးချာချာဟောပြီးထားသောကြောင့်ဒကာဓမ္မတွေကဘုန်းကြီးပြောတာကို နားကထောင်းပြီးခန္ဓာကညာကနေပြီးခန္ဓာစိုက်လိုက်ပါနော်စိုက်ရင်စိုက်ရင်နဲ့ပဲတခါတည်းဩဒုက္ခသစ္စာတွေပါလားဩဒုက္ခသစ္စာတွေပါလားလို့ညာကစိုက်မိပါလိမ့်မယ်တိုက်တဲ့အခါကျတော့ဒုက္ခသစ္စာမှန်သိတဲ့ပုဂ္ဂိုလ်ဒီဒုက္ခသစ္စာကိုသိသိခြင်းနဲ့ပိုက်ခြင်းနဲ့ဆွဲလန်းခြင်းနဲ့ဆိုတဲ့တဏှာဥပါဒဏ်တွေချုပ်ပါလိမ့်မယ် ဒိဋ္ဌုပါရံတွေလည်းချုပ်ပါလိမ့်မယ်ထိုကဲ့သို့ချုပ်လို့ရှိရင်ဖြင့်ဒိဋ္ဌိဝိသေစာချုပ်ပြီးနဲ့ကြိုင်တည်းထဲဒကာရမတို့နိဗ္ဗာန်ပေါ်လာတာဩဒုက္ခတွေချုပ်သွားပြီဒုက္ခချုပ်ပါပေါ်လာသိတဲ့မဉ္ဉဏ်ရဲ့နိဗ္ဗာန်ရဲ့နိဗ္ဗာန်မဂ္ဂသာဆိုတဲ့အတိုင်းဒကာရပေါ်ပြီးဒကာရလာတာပဲဆိုတာတရားနာရင်နာလို့ နိဗ္ဗာန်ရောက်တာမဟုတ်ဘူးနာရင်နှလုံးသွင်းလို့နိဗ္ဗာန်မြင်ရတာလို့မှတ်လိုက်သမ်းပါဒါကရေးတော့တရားနာရနဲ့နိဗ္ဗာန်ရောက်သွားတယ်လို့ရေးချင်းရေးချင်းပဲနော်သင်စစ်ဘုန်းကြီးတို့ဓမ္မတွေမှတ်ကြရတော့တရားကတော့နာတာပဲကိုညာကနာတဲ့တရားကိုခန္ဓာရဲ့ဉာဏ်စိုက်လိုက်လို့ဖြစ်ဖြစ်ဒုက္ခသစ္စာတွေအမှန်မြင်လို့ဖြစ်ဖြစ်ဒုက္ခသစ္စာတွေအမှန်မုံလို့ဖြစ်ဖြစ်ဒုက္ခသစ္စာမှန်တကယ်သိတဲ့ ညာလာလို့ဒုက္ခဆုံးလို့နိဗ္ဗာန်ရောက်တာပါလားဆိုတော့နာလို့နိဗ္ဗာန်ရောက်တာကဝေသောကြောင်းကိုယ်ကိုယ်ရဲ့ဆင်းရဲလို့နိဗ္ဗာန်ရောက်တာကနီသောကြောင်းရှင်းမလားနာရာကတော့နာခြင်းကြောင့်လေဒကာဓမ္မတို့ဆင်ញင်မှုပေါ်လာနာခြင်းကြောင့်လေဆင်ញင်မှုရှိမှုပေါ်လာရှိမှုပေါ်လာလို့လေဒုက္ခသစ္စာပိုင်ပိုင်နေနေသိလိုက် ထိုကဲ့သို့ပိုင်ပိုင်နေနေသိလိုက်တဲ့အတွက်လည်းဒုက္ခဒီကားလို့ဆိုမလို့ခြင်းနဲ့ညံ့ညံ့သိရသိချုပ်လဲချုပ်ပြီးနိရောဓသစ္စာကြီးကပွားနဲ့ပေါ်လာတဲ့နိရောဓသစ္စာကြီးကပွားနဲ့ပေါ်လာတော့ဩဒါဒီဒုက္ခပိုင်ပိုင်နိုင်နေရှုပွားလို့နိရောဓသစ္စာကြီးပွားနဲ့ပေါ်လာတာပါလားလို့ဒကာသိတဲ့ဒကာကျွဲတို့မှတ်ကြထိုကဲ့သို့မှတ်လိုက်တဲ့အခါကျတော့တရားနာရကဝေတော့ကြောင်း ကိုယ်တိုင်ဆင်ញင်တာကဤတော့ကြောင်းဒါနိဗ္ဗာန်မြင်တဲ့နေရာပေါ့ဗျာတရားနာတာကဝေလောကြောင်းကိုယ်တိုင်ဆင်ញင်တာကဤတော့ကြောင်းအဲတော့ဝေလောကြောင်းကလည်းဤတော့ကြောင်းကျေးဇူးပြုလို့ဤတော့ကြောင်းကလည်းကိုယ်ပိုင်ရတဲ့အကြောင်းကျေးဇူးပြုပါတယ်ဆိုပြီးဒီကာလတရားကြိုးစားနာပါတရားကြိုးစားတာပြီးခန္ဓာကိုကြိုးစားပြီးဒီကရဉာဏ်စိုက်ပါ တပယ်ဘယ်နဲ့ကြောင့်ခိုင်းရပါလိမ့်မလို့လို့ဆိုတော့ဒကာဓမ္မတို့ခင်ဗျားတို့ကသားနဲ့သမီးနဲ့ဆွေနဲ့မျိုးနဲ့အယောင်းနဲ့ဝဲနဲ့ပြောပြောရှင်ရှင်နေသလောက်စိတ်မချရတဲ့သဘောကြုံမြင်တယ်ဖះမြင်တယ်ဆိုတာကိုဒကာဓမ္မတွေသတိပေးရမှန်ပါဗျာခင်ဗျားတို့သားနဲ့သမီးနဲ့ဆွေနဲ့မျိုးနဲ့အယောင်းနဲ့ဝဲနဲ့ကားနဲ့စိန်နဲ့ကြောက်နဲ့ဗရမညာနဲ့သိုးသလိုနေကြညာတော့လေ ဒီနေ့ကတစ်မျိုးခုနဖြစ်ရမှာကတစ်မျိုးဆိုတော့ကောင်းပါမလားမကောင်းပါဘူးဗျာဒီနေ့ကတစ်မျိုးခုနဖြစ်ရမှာကတစ်မျိုးဒီနေ့ကတော့ဖြင့်ပြုံးကရှင်ကမှန်ပါဟိုနေပဲလေးပါးရောက်တော့အော်ဂန်ငင်ကဆိုတာမလားဘူးမှန်ပါဘူးအဲ့တော့အခုပြုံးတော့အော်ရငင်ရလိမ့်မယ်ဆိုတာကအထင်ရှားမြင်သာဖြစ်နေတော့ဩတရားဓမ္မတို့ ခင်ဗျားတို့ဒီကားလို့ရှိရင်ခင်ဗျားတို့အမြန်လေးနဲ့တင်းတိမ်မနေနဲ့ဘုရားအမြန်နဲ့ဆရာအမြန်ပေါ်မှာတင်းတိမ်ပြီးကာလဒီညာနောက်ကိုလိုက်ကြပါဆိုတာတရားမောင်းကြီးရှင်းဖို့ကာလ၌ကိုယ်အမြန်လေးနဲ့ကိုတော်လောက်ပြီဆိုတာကုလကုလကကျွဲတို့မဟုတ်သေးဘူးဟုတ်နိုင်ပါဟုတ်နိုင်ပါအကယ်၍ဒါကိုယ်အမြန်လေးနဲ့ကိုဟုတ်နေမယ်ဆိုလို့ရှိရင်တရားဓမ္မတွေ ကိုရောင်ဝယ်ရမြတ်တဲ့ကာမဝန်သာသလိုလိုနဲ့ဒီထဲလေးတွေရကျက်သွားတဲ့အခါဝန်းနေတဲ့စိတ်တွေကြောက်ကြတဲ့စိတ်တွေဒီထဲလုံးဒီမြပေါင်းပြီးကြလားငွေရှိရအောင်မှာလားအစရှိနေတဲ့တောကပြဘာရတွေမလားဘူးမှန်ပါဗျာ။ဩော်ဒါကိုယ်မြင်လေးကခဏလေးဝန်တာခဏလေးတောကပြဘာရလိုက်တဲ့အလုံမျိုးပါလားမှန်ပါဗျာ။ဆိုတော့ကိုယ်မြင်အပြင်မကောင်းသေးပါဘူးဆိုတော့ဘုရားကကံကွာတရားနာဟ တရားနာပြီတရားနာတဲ့အတိုင်းဉာဏ်ကခန္ဓာကိုယ်ရဲ့နှလုံးသွင်းလို့ရှိရင်မင်းတို့မင်းတို့အမြင်ပါကြီးကိုသောကပရိဒေဝဒုက္ခဒေါမနသာတို့တကယ်ချုပ်တဲ့မင်းညာလာပါလိမ့်မယ်အဲ့ဒါမှချမ်းသာစေချမ်းသာမှအဲ့ဒီကြမှာပဲမင်းတို့ဘယ်လေးပါလို့လို့အဲအခုပြုံးသလိုပဲဆက်ပြုံးရမယ်ဆိုတာကဧကံဖြစ်ပါတယ်ဒါကြောင့်ဓမ္မတွေ ကိုယ်မြန်လေးနဲ့ကိုကျန်းတိမ်မနေပဲမနဲ့ဘုရားမြင်ဆရာဘုန်းကြီးညွှန်ပြတဲ့အမြင်ကိုမရောက်ရအောင်ကြိုးစားပြီးထားမြောက်မှတင်းတိမ်ပါဆိုတာကိုလည်းသတိပေးရမပေးရင်တော့ပါကိုယ်မြင်နေတဲ့ကိုတော့ပြန်ဟုတ်တယ်ထင်ပြီးဒီကရနေတော့နေကြမှာပဲနေရနေရတော့လေခမည်းတော်မြင်ကဘယ်လိုဖြစ်နေတော့ဆိုတော့ကလေးအယုတ်ရတော့ဝမ်းသာတယ်လို့ဖြစ်ဘယ်လိုဖြစ်နေလဲ လူကြီးမျိုးလုံးနဲ့ကြည့်လိုက်တော့ဖို့တန်ပါရလားမတန်ပါဘူးဒီမှာလည်းခင်ဗျားတို့ငွေလေးရရွှေလေးရလို့ငွေရုပ်ရွှေရုပ်ကလေးတွေရတာနဲ့ဩတော်တော်သေးရဲ့လူဖြစ်ရတာအင်းစိတ်ချမ်းသာဖို့အကွက်ကလေးအနည်းငယ်ပေါ်သေးရဲ့ဆိုတော့ကလေးအယုတ်ရတာလားမှန်ပါဗျာဘုရားအပေလေးပါးကြီးကငရဲမင်းမသိငရဲမင်းမငိမ့်လို့ငရဲဦးကမသိသေးတော့ ။ဟောဒီနာပြုံးတော့ဒီကလေးပြုံးတော့ဟိုနာဒုက္ခရောက်တော့မှာပဲဆိုတာကမသေးကြဘူး။အဲ့ဒါကြောင့်ကိုယ်အမြင်ကဖြင့်ကလေးအမြင်တော့မှတ်ထားကြ။ဘုရားအမြင်နဲ့ဆရာဘုန်းကြီးများအမြင်သာရင်အဲတို့တကယ်တမ်းဒုက္ခချုပ်ငြိမ်းရေးရုပ်သိမ်းတဲ့သဘောပါကလားလို့သူပြည့်ချက်ချပြီးကိုယ်ရောင်းဝယ်လေးနဲ့ကိုယ်ရွှေလေးကိုယ်ငွေလေးကိုယ်ကားကိုယ်စိန်ကိုယ်ရွှေလေးနဲ့နေရတာကလေးအယုတ်ရတဲ့အမြင်ပဲရှိပါသေး နောက်ဆုံးမိဒီယုတ်ကလည်းမခိုင်းကလေးကလည်းဘာမှသိတတ်တဲ့ကလေးမဟုတ်အယုတ်ကလည်းမခိုင်တဲ့ယုတ်ဖြစ်တာပါလို့မှတ်ရတကယ်ခိုင်မြဲတဲ့သမ္မတနိဒာတပါဆိုတာမဖောက်မပြန်မဲနဲ့မြဲတဲ့မိတ်ညာမဖောက်မပြန်ခြင်းရှိတဲ့နိဗ္ဗာန်ကိုရမှခမည်းတော်ကလေးဘဝကလွတ်ပြီးကာလလူကြီးတို့ချမ်းသာတဲ့ချမ်းသာမှန်ကိုရမယ်မှန်ပါပါဒါကြောင့် ကဲကျိုးတို့ဘလောက်ခွဲအကြောင်းညင်ညွတ်နေနေတကားသစ်တို့ဘလောက်ခွဲအကြောင်းညင်ညွတ်နေအော်ကလေးအယုတ်ရနေတာဟေးဘာမှမဟုတ်ဘူးရှင်းမလားဘာဘာဖြစ်နေတာဗာလေကလေးအယုတ်ရနေတော့ဒကာရမတို့သူ့ဟာသူမသိလို့ရှင်းတာမှန်ပါပါဘယ်လိုဆိုကြပါအဲ့ဒါလူရင်းမြတ်တော်နဲ့ကြည့်တဲ့အခါကျတော့ဩကလေးများဘာမှမသိချောဘူးဒီရုပ်ကလည်းဖုတ်တဏမဟုတ်ဘူး အဲ့ဒါလေးနဲ့လည်းပြည့်ပြည့်စည်မဲ့ရုပ်တွေဒါလေးနဲ့သူတင်းတိမ်နေတာဩကလေးဆိုတော့မသိချဘူးဘုရားကလည်းဒီတိုင်းကြည့်လိုက်မှန်ပါပါဒကာဓမ္မတွေသားနဲ့သမီးနဲ့ဆွေးနဲ့မျိုးနဲ့စိန်နဲ့ဆွေနဲ့မြနဲ့ကားနဲ့ ဆိုသလိုပဲတင့်တယ်ပြီးတကတော်သေးဟဲ့တော်သေးဟဲ့ဆိုတာကလေးပြောပြောနေသဘောကျဘာပြောပြောနေကလေးပြောပြောနေတာလူကြီးမျက်လုံးနဲ့ကြည့်လိုက်တဲ့အခါကျတော့တကတက်ပဲကက်ခတ်ပါကလေးများမသိချာလို့ပြောချတာသူကလည်းမသိတာတစ်မျိုးအယုတ်ကဖုံးမတန်တာတစ်မျိုးဒါနပဲသူတင်းတိမ်ပြီးဒီကလာနေတာကလေးဆိုတာဒီလိုပဲလို့လူကြီးကသုံးပြချက်မချရဘူးလား အဲ့ဒီမှာရောက်ရဘဝမှာကိုသားနဲ့ကိုသမီးနဲ့အသားရုပ်ကလေးသမီးရုပ်ကလေးရကထဲအလိတ်ဆိုတဲ့ထဲပစ္စည်းလေးနဲ့ဒီကဖလဲလို့ရတယ်ရှင်ငွေကြောက်တံဗမယာလေးနဲ့ပြောနေတယ်ဆိုတာကလေးအယုတ်ရတယ်ပြောနေတာပါတကယ်လူကြီးစိတ်နဲ့ဆိုရင်ဒကာဓမ္မတွေပဲစဉ်းစားပါတော့မခိုင်ဘူးကမမြဲဘူးဟာ ဘာမှခရင်မပေါက်သေးဘူးကဆိုတာမသေးကြဘူးသိကြပါဘူးဒီခရင်မတန်တယ်လက်ထဲတင်လဲဆုံးညင်ဆုံးရှုံးညင်ရှုံးသွားတာမှန်ပါပါတနည်းလူကဆွန့်သွားလို့ရှုံးကဆုံးရတာရော အစိုးရကသိသွားလို့ဆုံးဝရှုံးရတာကြီးအဲမိတွေကလောင်သွားလို့ဆုံးဝရှုံးရတာကြီးဩော်ဒါတွေကမြဲတဲ့တရားဖောက်ပါလားမမြဲတဲ့တရားတွေနဲ့ပြောနေလို့ရှင်ကလေးပြောပါလားဘယ်လိုဆုံးဖြတ်တယ်မမြဲတဲ့တရားနဲ့ပြောနေတဲ့ဥစ္စာဘ누구ကသာတယ်ဘဝကသာတယ်ဘ누구မှမသာဘူးတရားဓမ္မတို့အယုံနဲ့ပြောနေတဲ့ကလေးကြီးပဲ ဘုရားသာတယ်ဘဝကသာတယ်လို့သုံးပြချက်ချမနေနဲ့တခါကြွယ်ရကလေးပြောပြောနေတာကမှခိုင်မြဲတာနဲ့ပြောတာလားမခိုင်မြဲတာနဲ့ပြောတာခိုင်မြဲတာအဲ့ဒါကြောင့်ဒုက္ခအဆုံးမြင်တဲ့ဉာဏ်နဲ့မှပြောလိုက်သမ်းပါဒုက္ခအဆုံးမြင်တဲ့ဉာဏ်ကတော့သမ္မတ္တနေတာဓမ္မမဖောက်မပြန်ပဲနဲ့မြဲမဉဏ်ကတော့မဖောက်မပြန်ပဲနဲ့မြဲ အဲမဖောင်းမပြန်ပဲတဲ့မြဲတဲ့ဉာဏ်ရမှလူကြီးပြောပြောလိုက်စမ်းပါဘယ်လေးပါသိချရပြီဆင်းရဲမှုတွေကိုအနုရွှဲဝဲဘဝမှာလွတ်ပြီးဆင်းရဲတဲ့မျိုးသားသမီးဖြစ်မှလဲသောတာပန်တည်နေတဲ့အတွက်မဖြစ်တော့ဘူးဆိုမှဩဒါမှခိုင်မြဲတဲ့မဲ့ရတော့ခိုင်မြဲတဲ့အပြောဟာပြောလို့ကောင်းတယ်ဆိုတဲ့ဥစ္စာကိုအားလုံးတရားတော်ဘယ်လုံးက ဆုံးဖြတ်ချက်ချပါမှန်ပါဗျာအခုပြောနေတာဘာပြောလဲဗျာကလေးပြောပါကလေးဆိုတော့သိကြလားမသိဘူးလားသိပါဘူးအယုတ်သူပြောနေတဲ့အယုတ်ကလေးဥပုပ်ကလေးတွေကလည်းဒကာရမတော့ဖို့တန်တာလားမတန်တာလားမတန်ပါဘူးဩမသိတဲ့ပုဂ္ဂိုလ်ကမတန်တာနဲ့ပြောနေတယ်မှန်ပါဘူးဘယ်လိုဆုံးဖြတ်တယ်ချမသိတဲ့ပုဂ္ဂိုလ်မတန်တာနဲ့ပြောနေတော့လူချင်းမျိုးလုံးနဲ့ကြည့်တော့ အမှန်တန်ရေးရကောင်းမှန်ပါပါဒီမှာလည်းဖယားမျိုးလုံးဆရာဘုန်းကြီးတွေမျိုးလုံးတွေနဲ့သေချာကြည့်လိုက်တော့ဩဒကာသစ်တို့ပြောနေတာဒကာဥလာဘူးတို့ပြောနေတာဒကာကျွဲတို့ပြောနေတာအားလုံးတရားနာကြတဲ့ဒကာဓမ္မတွေဒီနေ့တော့လေဒီသားဒီသမီးနဲ့ဒီသမင်းစားပြီးကြတာဒီကားလေးရှိလို့ဒီလိုပြောနေတဲ့အဓိပ္ပာယ်ဟာဘာပြောပါလိမ့်မလားဟာသက်ရည်ကလည်းကြီးတာတောင် သူတွေရဲ့ဘုဒ္ဓမတံမခွဲရသေးပါလားမဲ့ညာနဲ့ပြောပါလားအပယ်လေးပါးသိကြတဲ့ညာမဲ့ညာဘုညာနဲ့ပြောပါလားပြည့်စုံကနာညာနဲ့ပြောပါလားမခိုင်တာကြီးနဲ့ဘာဖြစ်လို့ပြောနေတော့မသိတော့တော်ရကြကြတော့ပြောတော့ပြင်းရတယ်မယ်ဒီတိုင်းမလာရအဲ့ဒါတွေတကတစ်တူအဲတကကျွယ်ရူလာဘူးတို့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကတော့ဩ ဗလေးမိုက်မိုက်နေတာလူကြီးစိတ်မရှိသေးလို့ရှင်းဖြင့်သူတို့ဒီကားလို့ရှင်ဖြင့်ဘဲကကာလမှာသောကပရိဒီဝငိမ့်တဲ့နိဗ္ဗာန်ကြီးရောက်တော့မှာမဟုတ်ဘူးကလေးပြော်နဲ့နေပြီးကလေးတွေသေတော့မှာပဲဆိုတဲ့အဓိပ္ပာယ်ကရောက်ပါရောက်ပါဘူးဗျာအဲ့ဒါကြောင့်ဆရာဘုန်းကြီးကခမရတို့မမြဲတဲ့တရားနဲ့မပြောဘဲနဲ့မြဲတဲ့နိဗ္ဗာန်မြဲတဲ့မဉ္ဇဏ်မြဲတဲ့ဘုံဉာဏ်နဲ့မှမြဲတဲ့သီလနဲ့မှ ပြောကြပါအခုအချိန်လိုပါသေးတယ်ရအောင်လုပ်ပြီးမှပြောပါဆိုတဲ့ဥစ္စာကိုကုလဘူးတိုက်တွန်းတယ်မှန်ပါပါဗျာရှင်းလားရှင်းပါပါကောင်းပြီဒါဖြင့်ဒီနေ့တရားပွဲမှာဗာရင်များပြောပြီးဆရာဘုန်းကြီးရှေ့ဘင်းကဆုံးမနေပါလိမ့်မလဲလို့ဒကာဓမ္မတွေကအမဲထုတ်လို့ရှိရင်ဖြင့်မသိပြောပြောတဲ့လောက်ကိုဇာသိမ့်ပြီးဒီကာလကလေးပြောပြောတဲ့လောက်ကိုမခိုင်းတာတွေနဲ့တွဲပြီးဒီကာလယာယီပြောကို အမြဲပြောရတဲ့ခြေနေရောက်တဲ့မညာဖူးညာကိုမရရအောင်လုပ်ကြပါဆိုတဲ့သဘောနဲ့တိုက်တွန်းတာပဲဆိုတာခြေပိုင်းမှာမှတ်ရမှာမှတ်တတ်ကြမှတ်တတ်ပါဗျာဂိုင်းဒါဖြင့်ဓမ္မတွေခြေပိုင်းမှာတပည့်တော်တို့ဗျာလူကြီးစိတ်နဲ့ပဲအပယ်လေးပါစိတ်ချရပြီးကာလပြောကြမှာတော့တယ်လို့ဆိုလို့ရှိရင် သောတရဒိဋ္ဌိညာဥစ္စေရဒိဋ္ဌိခွာမသာရင်တမာဒိဋ္ဌိဖြစ်မယ်မှန်ပါဗျာတမာဒိဋ္ဌိမဉဏ်ရမယ်သတ္တရနဲ့ဥစ္စေရခွာမသာလျင်ပါတယ်သမာဓိတိမဲ့ခင်ရအဲ့ဒီမဲ့ခင်ရမှာသမတ္တနိဒာဓမ္မစိမဖောက်မပြန်မဲနဲ့မြဲတဲ့တရားရတော့မှာပဲစိတ်ချရပြီလူကြီးပြောပြောပါဒါပြန်လူကြီးပြောပြောကြံလို့ရှိရင်ဖြင့် အသိဉာဏ်နဲ့ပြောခြင်းပြအသိဉာဏ်နဲ့စိတ်ချလက်ချနေခြင်းပြလို့ရှိရင်ဖြင့်ဒကာကျွေသတ္တရဥစေရဟာကျွတ်တိမတ္တဖို့တာတရားနှစ်ခုပဲမှန်ပါဗျာသတ္တရဒိဋ္ဌိနဲ့ဥစေရဒိဋ္ဌိကဘာလဲမေတ္တာဖို့တာတရားဆိုတာသိကြပါလားသိကြပါဘူးအဲ့ဒါကြောင့်ဘုန်းကြီးတို့ဒကာဓမ္မတွေမှာဒီပြန်ရေးတဲ့သတ္တရဥစေရ ဒိဋ္ဌိနှစ်ပါးကိုခွာရရေးသည်မြဲသောနိဗ္ဗာန်မြဲသောမဉ္ဇဉ်ရတဲ့အရေးလို့သိသိချာချာမှတ်ပါတကားသိလို့နော်ရှင်းကြရှင်းပါပါဘယ်ရေးကကြီးပါလိမ့်မလို့ဆိုတော့ခန္ဓာထဲမှာအနိစ္စမမြင်လို့ခိုင်မြဲနေတယ်ထင်တဲ့သတ္တရဒိဋ္ဌိမှန်ပါပါဒီတရားတွေကြောက်ပြက်သွားပြီးဒီကရနောက်တရားတွေမပေါ်လာဘူးလို့ထင်တဲ့ဥစ္စေတဒိဋ္ဌိပေါ့ဗျာ အဲ့ဒီသောတရာဒိဋ္ဌိဥစ္စေရာဒိဋ္ဌိနှစ်ပါးဆင်သွားလို့ရှင်သမတ္တနေတာဓမ္မဆိုတဲ့လူကြီးပြောပြောနိုင်တဲ့မေတ္တမာဒိဋ္ဌိပေါ်တာပဲရှင်းမလားသက္ကရာဒိဋ္ဌိဥစ္စေရာဒိဋ္ဌိပြောက်သွားရင်မေတ္တမာဒိဋ္ဌိပေါ်တာဘာကြောင့်တောင်းလို့မေးတော့သမာဓိဋ္ဌိကမိစ္ဆာဒိဋ္ဌိဆိုတဲ့သက္ကရာဥစ္စေရာတွတ်တာကိုဗျာ ဒါကြောင့်တရားဓမ္မတွေဒီဒိဋ္ဌိတစ်ခုသတ်ပြီးလို့ရှိရင်ဖြင့်တရားရွယ်ဦးလားဘုရားလူကြီးတွေပေါက်ပြီးလူကြီးတွေပြောပါတော့ခိုင်မဲတဲ့တရားကိုပိုင်ရပါပေါ့မှန်ပါဗျာရှင်းကြရှင်းပါပြီခိုင်မဲတဲ့တရားကိုပိုင်ရပါပေါ့ဆိုတာကြက်ကြပရိခါပါတဲ့အခုခါမှာဖြင့်အဲမြုပ်ရအောင်မလားမြုပ်ရအောင်မလားဆိုတဲ့တန်တရားတွေကရှိတယ် မရှိဘူးလားရှိပါရဲ့အဲ့ဒါဒီဒိဋ္ဌိတစ်ပါးရှိနေလို့ရှိရင်မျိုးရအောင်မလားမြုပ်ရအောင်မလားဆိုတာသက္ကရာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်မျိုးမှန်ပါပါဥစေရာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်မြုပ်သဘောကျသက္ကရာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကမျိုးဥစေရာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်အဲ့ဒါကြောင့်မြုပ်လားမျောလားနှစ်ခုကိုဘုန်းကြီးကသမာဓိဋ္ဌိဒီတော့ညာနဲ့ဒကာဓမ္မတွေဖယ်ပလိုက်ပါဆိုတော့ ခိုင်မြဲတဲ့အလေကမ်းဖြစ်တဲ့မဲ့ခင်ရမဖောက်မပြန်မြဲတဲ့မဲ့ခင်ရတယ်ဆိုတော့ဒကာသေးမြို့လန်းမြို့လန်းရှောင်မနော်သတ္တရာဒိဋ္ဌိကဘာလန်းနဲ့အဲသူကမြို့လန်းနော်ဥစ္စေရာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကအေးသက္ကဒိဋ္ဌိကတော့ငါဒီဘဝဘယ်လိုလုပ်လို့ရှင်မင်းနောက်ဘဝငါးပါးဖြစ်မှာပဲဆိုတော့သူကသံဃာလှည့်ပြော သက္ကရာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကသံဃာအမှန်ပြောတယ်ဥစေရာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်တော့သံဃာတော့မပြောဘူးအယူကသိနေသဘောကျသက္ကရာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကသံဃာပါတော့ပြောပါဘူးအဲ့ဒါကြောင့်သက္ကရာဒိဋ္ဌိနဲ့ဥစေရာဒိဋ္ဌိဟာလေဒကာဓမ္မတွေရှင်းရှင်းလင်းလင်းမှတ်လိုက်သမ်းပါသက္ကရာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကသာဟောခဲ့မှန်ပါပါဘုရားနိဗ္ဗာန်မရောက်ဘူး ဥစေရဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ရောက်ဖို့နီးရောသက္ကရာဒိဋ္ဌိရှိရင်အဲ့ဒါဘုံစံကံသမားတွေဟာသက္ကရာဒိဋ္ဌိကြီးပန်းကဲဒီဘဝရှိတယ်မနေသေးလို့ရှိရင်သေပြီးတာပဲနောင်ဖြစ်ကြလို့ဖြစ်ဆိုတဲ့ဥစ္စာဥစေရဒိဋ္ဌိဓမ္မသဘောကျတို့တို့ပြောတော့သက္ကရာဒိဋ္ဌိဓမ္မကဘုရားတရား ဘုရားတော်နဲ့ဆရာကောင်းသမားကောင်းနဲ့တွေ့တာတော့ဘုံဘုရားခင်တွေ့တဲ့တဏှာကရှိနေတဲ့အတွက်ချွတ်ခက်တယ်မှန်ပါဗျာသဘောပါလားဥစ္စေရာဒိဋ္ဌိဓမ္မကအယူတော့ဖြင့်ပြီးပါတယ်အပြစ်ကကြီးပါရဲ့တို့တော့ဆရာကောင်းသမားကောင်းနဲ့တွေ့လို့ရှိရင်မညံပူညာရတယ်လေမှန်ပါဗျာသဘောကျဒါဖြင့်ဒကာဓမ္မတို့ဘုံစင်စံကြိုက်တာဗာရိတ်ဖြစ်တော့ အဲဒါကြောင့်ဝိတ္တခာတာပင်တို့တခါတည်းနဲ့ရပေါ်ရအလုပ်တော့မရဘဲနဲ့ဒုက္ခတွေခုနဘဝတော့ခံနေရမှန်ပါဗျာငါကဗာဒိဋ္ဌိရှိခဲ့တယ်ဆိုတာသိရောဘုရားရှင်တော်ကသတ္တရာသူသတ္တရာဒိဋ္ဌိကများခဲ့မှန်ပါဗျာသဘောကျအေးဒါကြောင့်ဒီဒိဋ္ဌိတစ်ခုရှိနေလို့ရှိရင်ဖြင့်သမ္မတနိဒာဓမ္မဆိုတဲ့မဖောက်မပြန်ဘဲနဲ့မြဲတဲ့မေတ္တမာဒိဋ္ဌိမရနိုင်ဘူးတဲ့ ဒါကြောင့်ဒီဒိဋ္ဌိတစ်ခုကိုဖြင့်ကျွတ်တို့ခန္ဓာထဲမှာပယ်ရလိမ့်မယ်လို့မှတ်ကြသမ်းဘယ်မှာပယ်ရသူကဘယ်မှာကတ်နေလဲခန္ဓာထဲမှာကတ်နေတဲ့ဖြစ်ဖြစ်ထွေဖြစ်နေတော့ခန္ဓာထဲမှာပဲပယ်ရတယ်ရှင်းကြအဲ့ဒါကြောင့်မနိကဝုထုပဲပြန်ပြီးကာလဝုတုမစခင်ကျွတ်တို့ဤခန္ဓာမှာ ဘာတွေဖြတ်နေတယ်ဆိုတဲ့သဘောကိုသိဖို့ကုလဝေတကားကျွဲတို့အရေးမကြီးလားမရှိပါဘူးဗျာအဲ့တော့ရှိတာဗောတဲ့နောက်ဘဝကသစ္စာလေးပါးမသိတဲ့အဝိဇ္ဇာကြောင့်ဒီဘဝမှာကုသိုလ်တွေပြုပြီးဒီကလာပုံညာပိသင်္ခါရဆိုတဲ့ကုသိုလ်တွေပြုပါလေမှန်ပါပါ အတိတ်ဘဝကနော်အတိတ်ဘဝကသစ္စာလေးပါမသိခဲ့သောကြောင့်ကုသိုလ်ပြုတယ်ကုသိုလ်ပြုပြီးဘုံဘဝလိုချင်တဲ့အပုံညာပြီးသင်္ခါရဆိုတဲ့တဏှာနဲ့ဆူတောင်းလိုက်တယ်ဆူတောင်းလိုက်တဲ့ခါကြလို့ရှင်းဖြင့်ခန္ဓာ၅ပါးဒုက္ခသစ္စာကြာတရားကြီးဒကာကျော်တို့အခုရထားပြီမရဘူးရပါဘူး ဒဂတိရထားလဲခန္ဓာ၅ပါးမှန်ပါပါဘာသစ္စာပါဒုက္ခသစ္စာပါဩခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးရထားတယ်နော်ဒီဒုက္ခသစ္စာတရားကြီးရထားတယ်ဆိုတော့နောက်ဘဝကမသိလို့ပြုခဲ့ကြတယ်မှန်ပါပါပြုခဲ့ကြတော့ဒုက္ခသစ္စာကြီးရမှန်ပါပါမသိတာဝိဇ္ဇာပြုခဲ့တာသင်္ခါရရတာဒုက္ခသစ္စာမှန်ပါပါ သဘောကျမသိတာပြုခဲ့တာကသင်ရတာကဟောတာပြစ္ဆုတ်ပံဘဝပါပဲတဲ့ဒကာရမတွေယခုရထားတဲ့ခန္ဓာ၅ပါးတရားနာနေတဲ့ခန္ဓာ၅ပါးသဘောကျတရားနာနေတဲ့ခန္ဓာ၅ပါးကြီးကဘာသစ္စာပါလဲအဲဘယ်နဲ့ရောင်မြရထားပါလိမ့်တော့တပည့်ရဒုက္ခသစ္စာကြီး ဒီဘက်ခန္ဓာကလည်းဖောက်ပြန်ပြည့်စည်တဲ့ဒုက္ခသစ္စာဝေဒနာတံခန္ဓာကလည်းဖြစ်ပြဆိုတဲ့ဒုက္ခသစ္စာအကုန်လုံးဖြစ်ပြဒုက္ခသစ္စာကြီးကျွတ်လို့ရထားတာဘယ်နဲ့ကြောင့်ရပါလဲမသိလို့ပြုတ်ခဲ့တာဗျာဝတ္တကုသိုလ်တွေပြုတ်ပြီးကာလမတရားခြင်းစုတွေတောင်းထိုကဲလို့တောင်းတာလေဘာဖြစ်လို့တောင်းရပါလိမ့်မလို့ဆိုတော့သစ္စာမသိလို့ဘယ်သစ္စာမသိကြုံမေးတော့ခန္ဓာ၅ပါးဘာသစ္စာလဲအဲ့ဒါကြီးကို လူခန္ဓာကိုလည်းဒုက္ခသစ္စာမသိနတ်ခန္ဓာကိုလည်းဒုက္ခသစ္စာမသိမသိလို့ယခုဒုက္ခသစ္စာကြီးနဲ့လှလာကြီးအတူတူနေရမနေရဘူးလားဒုက္ခသစ္စာကြီးနဲ့လှလာကြီးအတူတူမနေရဘူးလားနေရရတာဒကာဓမ္မတို့အနာပေါက်လည်းဒီခန္ဓာကရင်ကလည်းဒီခန္ဓာကကောင်းကြိုက်လေအဲသောကြမရှိလို့ဘူးပြန်မယ် ချော်လဲပြန်လေအဲဒီခန္ဓာကကြီးပဲဆိုတော့မင်းတန်ဆိုတာသခိုးတန်သိမြန်တော့လေဒီခန္ဓာပဲသိရင်တော့ဘေးကယန္တကဝိုင်းတဲ့ခန္ဓာကြီးကိုတကယ်ကျွဲတို့ကျွတ်တို့ခမည်းတို့ရထားပြီဒါဖြင့်ဒီဒုက္ခသစ္စာကြီးတဲ့ကများဘာတွေများပေါက်ပွားမလဲလို့မေးတော့ဩဒုက္ခမျိုးစေ့ကြီးစိုက်လို့ရှင်ရှေ့ဆက်ပြီးဒီကရာဒုက္ခသည်ဒုက္ခဝင်နေပဲပြီးလို့ အကိုင်းခက်ပြီးဖြာဖို့ပဲရှိတယ်ဆိုတာမြင်ဖို့လိုသေးတယ်။မှန်ပါပါဘုရား။အဲဒါဖြင့်ဒီခန္ဓာဘာသစ္စာ။ကောင်းပြီဒီခန္ဓာနဲ့ခန္ဓာ၅ပါးဖြစ်တော့သိနေတော့ဝေဒနာခန္ဓာလည်းပါပြီးသားဖြစ်သောကြောင့်ပရိစ္ဆေသမုပ္ပါဒေနာတော်စဉ်းစားလိုက်တော့ဝေဒနာပစ္စယဘယ်နဲ့လဲ။တဏှာခန္ဓာ၅ပါးနဲ့ဝေဒနာပါနေ။မပါဘူးလား။ဝေဒနာပစ္စယ။တဏှာ။ဩ ဝေဒနာဖြစ်เสียတဏှာလို့ဖះကဟောလိုက်တော့ဒီကံလာကြီးကဘာသစ္စာဒီကံလာငါးပါးကပေါ်ပေါက်လာတဲ့တဏှာကိုတော့ဘာသစ္စာဆိုကြမှာဟောဒုက္ခပင်ကဒုက္ခသည်သည်ပြန်တဏှာဖြစ်เสียအဲဥပါဒံကလည်းတဏှာကဒုက္ခသစ္စာဖြစ်နေပြန်တော့တဏှာကြောင့်ဖြစ်တဲ့ဥပါဒံကလည်းဖြစ်ပြက်ကြီးကိုဗျဖြစ်ပြက်ဒုက္ခသစ္စာကြီးပဲဆိုတာသေချာမှတ်ပါ တဏှာဥပါဒဥပါဒနာဖြစ်เสียကာမဘောဆိုတော့ဥပါဒံကဒုက္ခသစ္စာဖြစ်နေတော့သူကခိုက်အကိုင်းခက်ဖြားလာပြန်တော့ဘာသစ္စာအဲကာမဘောဖြစ်เสียတကားသိဇာတိဆိုပြန်တော့ အဲဒုက္ခံကိုကဘာသစ္စာအဲသူကနေပြီးဒုက္ခသစ္စာနေအကိုင်းခဲညွန့်နေဝေးလာပြန်တော့ဘာသစ္စာပါလဲဇာတိကနေပြီးဇာမရဏအကိုင်းခက်တွေဖျားလာပြန်ပြီတခါကျွဲတခါတစ်တို့ဥလာဘူးတို့ဘာသစ္စာတွေတော့ဧဝမေတ္တသကေဝလသဒုက္ခခန္ဓာသသမှုရိယဟောတိတရားလုံးဒုက္ခကြီးပဲမင်းတို့သေတာသေရောဒုက္ခကြီးပဲဒါဖြင့် ခန္ဓာကိုယ်ရဲ့ဘာပဲပေါ်ပေါ်ဘာသစ္စာမှတ်ကြရှိကဒုက္ခသစ္စာအကြောင်းဒုက္ခသစ္စာနဲ့အကျိုးဒုက္ခသစ္စာအကြောင်းဒုက္ခသစ္စာနဲ့အကျိုးဒုက္ခသစ္စာအကြောင်းခန္ဓာဒုက္ခသစ္စာကြောင့်အကျိုးတဏှာအဲဒုက္ခသစ္စာဖြစ်ပြန်တယ်အကြောင်းတဏှာသမှုရိယအကြောင်းတဏှာအဲဖြစ်ပြန်တာနဲ့အကြောင်းဒုက္ခသစ္စာဖြစ်ပြန်တယ်နဲ့အကျိုးဒုက္ခတွေဒီလိုကြီးဆက်မသွားဘူးလားဒါကြောင့်ဘုရားက ဒုက္ခခန္ဓာသသမှုရောဟောတိနောက်ကဖြစ်ခဲ့တာခန္ဓာစရဲကပြန်ကွာဘယ်တော့မှဒုက္ခရမရခဲ့ပါဘူးလို့သေသေးချာချာဟောဒါဖြင့်ဒကာဓမ္မတွေပဲစဉ်းစားပါတော့ခန္ဓာကြီးအစဉ်လျှောက်ပြီးအိုနာသေးကြအောင်ဘာသစ္စာတွေများတန်းလာပါ ဝေဒဒုက္ခသစ္စာနေတော့ဒါရင်နဲ့နေတော့ဘာသစ္စာသိတော့ဒုက္ခသစ္စာဩတရားဓမ္မတွေသဏ္ဍာန်အမွေဒုက္ခသစ္စာအနေဒုက္ခသစ္စာအသေးဒုက္ခသစ္စာနဲ့ပဲတဘောဆက်သိမ်းရပြန်တဘောကြအမွေတုန်းကလည်းဘာနဲ့မွေးခဲ့ဩခန္ဓာ၅ပါးနဲ့မိုးဖွားခဲ့ရ ဘာသစ္စာခန္ဓာဟဝပုတ်ပွားတာတွေနဲ့တဏှာတွေနဲ့အလုတ်တွေလုတ်ကြပြန်တော့ဘာသစ္စာအဲရတာလေးဆွဲလာပြန်တော့လေဒုက္ခသစ္စာပဲသူ့ကြောင့်နဲ့သူ့ကျိုးပဲမဟုတ်လားအင်းကာယကံဝစီကံနဲ့ပြောကြဆိုကြပြန်တော့အဲဒီကံလေးကြောင့်သုတေမနေသေးလုံးလို့အကျိုးပေးပြန်တော့ဇာတိဆိုတာရောရာမရဏဆိုတာရောဒုက္ခသစ္စာကြီးပဲဆိုတော့ ဩဒုက္ခသစ္စာဆိုတာတရားလားမှတ်နေတယ်ဒကာဓမ္မတို့မွေးတဲ့ကဒုက္ခသစ္စာဝိပဿနာမညှက်သေးငါတို့သဏ္ဍာန်ဒုက္ခသစ္စာကြီးပဲဝိပဿနာမညှက်သေးဒကာကျွယ်တို့သေချာမှန်သေချာကောင်းသမားကောင်းနဲ့ကလျာဏမိတ်္တကလျာဏကောင်းတာမိတ်္တဆွေဆုံးမွန်ဆရာ ဒါနဲ့မတွေ့လို့ရှင်တခါသေးမွေတော်ကဒုက္ခသစ္စာနေတော့ဒုက္ခသစ္စာဟုတ်လားသိပြီးတော့ဒုက္ခသစ္စာဩဒါဖြင့်ဒီပုဂ္ဂိုလ်ဘယ်တော့အန္တရာယ်ကင်းလို့ဘေးရှင်းသလိုဒါကြောင့်ဒုက္ခသစ္စာဆိုတာတရားတော်ဖတ်တယ်တပည့်တော်တို့သာနာမွေးတဲ့ယုံနာငါစပြီးကလာရှင်တဲ့ယုံနာနဲ့ဒုက္ခသစ္စာပဲဖြစ်သေးတဲ့ယုံနာလဲနောက်တော့ကလည်းတပည့်တော် ဒုက္ခသစ္စာနဲ့မွေဒုက္ခသစ္စာနဲ့နေဒုက္ခသစ္စာနဲ့သေနောက်ဘဝကျတော့ဘာပြောမှတော့မေးပြန်တော့ကောဒုက္ခသစ္စာနဲ့မွေဒုက္ခသစ္စာနဲ့နေဒုက္ခသစ္စာနဲ့သေုံမှတော့ဘာရှိသေးဒါဖြင့်ကျွတ်တော်သဏ္ဍာန်ပေါ်လေသမျှဒုက္ခသစ္စာကြီးမှန်လားပေါ်လေသမျှယုံနာနေဘယ်လိုမှကြဒုက္ခသစ္စာကြီး ဒုက္ခသစ္စာကြီးလို့ဆုံးဖြတ်ချက်ချလိုက်စမ်းပါရှင်းမလားရှင်းပါဗျာတခုတော့အကြောင်းဒုက္ခပြီးအကျိုးဒုက္ခမပေါ်ဘူးလားပေါ်ပါဗျာအဲအကြောင်းဒုက္ခပြီးတော့အကျိုးဒုက္ခပါဗျာမင်းနောက်တခါအကြောင်းဒုက္ခပေါ်ပြန်ပြီဒါပြန်ကျွတ်တော့မှာဒုက္ခကြောင့်ဒုက္ခယုံနေပဲအချိန်ကုန်ခဲ့ရဘယ်လိုများဆုံးခဲ့ချက်ချရ ဉာဏ်နဲ့စဉ်းစားကြသမားဘုရားကလည်းဒုက္ခခန္ဓာသာသမှုရိယဟောတိဆိုတော့မင်းတို့မှာကွာဆရာတော်ဘာတော်ကြီးဟူသောကလျာဏမိတ်တန်မတွေ့လို့ရှိရင်ဒုက္ခနဲ့မွေး၍ဒုက္ခနဲ့နေပြီးဒုက္ခနဲ့သေနောက်တစ်ပတ်ဒုက္ခကပြန်စဒါကကျွန်းချမ်းသာရေးကိုအကွက်တစ်ဆက်မှမပါပါလားမပါပါဘူး။ပါကြရဲ့မပါပါ မပါဘူးဆိုတာသူတလည်းသိကြပါလားသိကြပါဘူးအဲဒါဖြင့်ခန္ဓာကိုယ်ထဲမှာပေါ်သေးရုပ်ပဲပေါ်ပေါ်နာမ်ပဲပေါ်ပေါ်ဒကာဓမ္မတို့ဒုက္ခသစ္စာကိုဖြင့်မသိသေးအောင်လုပ်ရတာလေဒါကြောင့်ရှေ့ကဒုက္ခအကြောင်းကြောင့်နောက်ဒုက္ခအကျိုးဖြစ်ဘူးအဲ့ဒီအကျိုးကအကြောင်းတစ်ခါဖြစ်ပြီးဒီကလာနောက်ဒုက္ခအကျိုးမလုပ်ဘူးလားဒီလိုကြီးလုပ်သွားတော့ အကြောင်းဒုက္ခအကျိုးဒုက္ခအကြောင်းဒုက္ခအကျိုးဒုက္ခအကြောင်းဒုက္ခအကျိုးဒုက္ခဒကာဓမ္မတွေဒီလိုပဲမဆက်ဘူးလားဒီလိုပဲဆက်နေကြတော့မလားဒုက္ခမဖြတ်တော့ဘူးလားဆိုတဲ့မေးခွန်းဟာမေးရတော့မယ်ဒကာတိဖြတ်မှန်တော့မှန်ပါပါဘုရားဒကာဓမ္မတွေဘယ်လိုပါလဲဖြတ်မှန်ပါပါဖြတ်မှတ်တော်မယ်ဆိုလို့ရှိရင်ဖြတ်ဆိုတာ သူတော်ကောင်းနဲ့မပေါင်းရရင်မဖြန့်နိုင်ဘူးကိုယ်ပိုင်ဉာဏ်သူတော်ကောင်းနဲ့ပေါင်းမှကိုယ်ပိုင်ဉာဏ်လေးရကိုယ်ပိုင်ဉာဏ်လေးရဒီကြားထဲပွန်းလိုက်မှပြတ်ဆိုတာလာဒီကြားထဲမှာမသွန်းမှုဆိုလို့ရှိရင်ပြတ်ဆိုတာလာရရမြင်သေးရဲ့အေးဒါကြောင့်ခမည်းတော်ဩတော်တော်သေးရဲ့သာသနာတော်နေ့ကကြုံထောင်းထားတဲ့နားကလည်းခြုံဆရာတော်မကောင်းကြီးဆိုဟောရတဲ့ပုဂ္ဂိုလ်ကသစ္စာဟောရတဲ့ပုဂ္ဂိုလ်ကလည်းဒီကြောင့်မဲ့ထိုးဟိ ဒီရမဲ့ထွေးဆိုတာတဏှာဒီခန္ဓာ၅ပါးတဲ့တဘာဝကိုလည်းဖြစ်ဖြစ်ရှုဖြစ်ဆိုတော့ဒီရမဲ့ထိုးလိုက်မှန်ပါဗျာမဲ့ထိုးလိုက်တဲ့အခါကျတော့ဒကာဓမ္မတွေဒီဘက်ဒုက္ခတွေကပြတ်ပြတ်မပေါ်ဘူးဩဒါဖြင့်မဲ့ထိုးလို့ပြောမဲ့ဆရာနဲ့ကြုံလို့ရတယ်လွယ်မမလို့လွယ်ပါအေးဒါကြောင့်ဒကာဓမ္မတို့ဒီခါဒီခါကြုံနောက်စာကောင်းလို့ကြုံခြင်းမလဲ မှန်ပါဗျာနောင်တာကိုမျောလင့်နေလို့ရှိရင်ဟောဒီကြဒီလိုမှတ်သွားရတယ်ကွာဆိုတဲ့ပြောလို့ရလည်းခင်းတယ်ခင်ဗျားတို့ကလည်းထောင်နိုင်မှုနားကလည်းခင်းတယ်အခါကာလကြုံလို့ရရောဒါဖြင့်သာသနာပြောက်သွားပြန်လေဟောတဲ့ပုဂ္ဂိုလ်လည်းပြောက်သာသနာကလည်းပြောက်ထောင်တတ်တဲ့နားကလည်းပြောက်ဆိုလို့ရှိရင်ဖြင့်ဒုက္ခနဲ့မွေဒုက္ခနဲ့နေဒုက္ခနဲ့သိနောက်တစ်ခါစပြန်တော့ဒုက္ခနဲ့မွေဒုက္ခနဲ့ အနောက်ဘက်ကစပြန်တော့ဩကျွလန်းလွတ်လန်းဆိုတာကိုနည်းနည်းမှမပါပါဘူးရှင်းညရှင်းပါပါဒါကြောင့်တရားဓမ္မတွေဒီခွင့်ဒီခါလေးဖြင့်မလွတ်တမ်းဖမ်းယူရလိမ့်မယ်ဆိုတာကိုသတိပေးရခင်ဗျားတို့ကတောင်းလို့အောင်းနေတယ်နော်ဩတပည့်တို့ကလည်းသားနဲ့သမီးနဲ့ဆွေးနဲ့မျိုးနဲ့ဆိုတော့လည်းလောကကင်းရတာကလည်းမအားတော့ တရားကောင်းမှသိပါရဲ့ဗျာမနာနိုင်ဘူးကောင်းမှသိပါရဲ့ဗျာမကျင့်နိုင်ဘူးဩခက်လိုက်တယ်ဖြစ်ချင်းသူ့ကြောင့်သူဒီအရေးကြီးမှဒုက္ခနဲ့မွေဒုက္ခနဲ့ဒုက္ခနဲ့သေတဲ့ဇတ်ကြီးကိုသူကလည်းမသိတော့ခင်းနေရတာကိုပဲနဲ့သူကိုယ်လည်းမသိတဲ့ပုဂ္ဂိုလ်ဖြစ်နေတော့သူ့အတွက်ဟာအမဒါမှအခက်ကြီးကြုံတော့မကြုံမေးဘူးလားအဲ့ဒါကြောင့် ခင်ဗျားတို့ဝန်းထဲမှာမခက်ချင်နေပါဆရာသမားပြောတာမှိတ်ပြီးနားထောင်ပြီးဒီရမထိုးမေးဒါကသုံးမဲ့တဲ့ချက်ရက်ကဘာပြောပြောရွာကဘာပြောပြောသာသမီကဘာပြောပြောခင်မမကဘာပြောပြောဒုဒုက္ခနဲ့ငွေပြီးဒုက္ခနဲ့နေဒုက္ခနဲ့သေတာတဲ့ကြရှိတော့မဲ့မထိုးခွင့်မရဘူးဒီကြားရဲ့ဖြတ်ခွင့်မရဘူးဆိုလို့ရှိရင်ဖြင့်ဘယ်နည်းနဲ့ဒီဒုက္ခရဲ့ကြီးဘယ်သူမှဖြတ်ပေးမှာမဟုတ်ဘူး အဲ့တော့ဘယ်သူကပါပြောပြောဒီမက်နဲ့ဖြတ်တဲ့အလုပ်ဟာကိုယ်အရေးကြီးဆုံးအလုပ်ထဲတွန်းလိုက်မှန်ပါဗျာမက်နဲ့ဖြတ်တဲ့အလုပ်ဟာကိုယ်အရေးကြီးဆုံးအလုပ်ထဲကိုတကယ်ကျွဲဘာမသန်တို့ကဘာပြောပြောသမီးတွေကဘာပြောပြောမင်းတို့ဘာပြောပြောငါနားမလဲဘူးကွာမှန်ပါဗျာဒုက္ခနဲ့ဒုက္ခနဲ့ဒုက္ခနဲ့သေးတာကြာခဲ့ပြီကွာဒီမကလေးကုခါရှားတို့ရမယ်လို့ကလေးခုမှသေးတယ်ဥစ္စာဒီရှားတို့ရလို့ပြနေတော့မယ် မပြပြအောင်ပြနေတော့မင်းတို့ပြောတာအပူကြီးပဲဘာမှသုံးမကြဘူးလို့ဒီကတဲ့အော်ငေါ့ပြီးဒီကလာပြောဝင်လဲပြောပေါ်ဗျာမပြောဝင်လို့ရှိရင်လဲသူတို့နဲ့ခွဲပြီးကိုယ်နေရနဲ့ကိုလုံနေပြီရှင်းမလားလူစကားမှနားမတော်နဲ့ဒုက္ခရာမှာမဲ့သွားတဲ့တရားတွေဒါလည်းကိုယ်ဤဒုက္ခသိတဲ့အလုံးရှင်းမလားဒါဒါဖြင့် အစေတကကတကကမဲလိုက်တယ်နော်မနေ့ကရှင်ကြီးတော်မှာဆုံးခံရမဲတယ်ဒုက္ခမိမိပြုတာလားလို့မေးတော့ဘုရားကဘယ်နဲ့ဖြေဟောတရားဓမ္မတွေကမဟုတ်ဘူးလို့ဘုရားဖြေတယ်ဘုရားဖြေတော့ခမည်းတော်ကလည်းရှင်းပါတယ်တဲ့ဟောဒီခန္ဓာဒုက္ခကြောင့်ဟုတ်ဘူးလားတဏှာဒုက္ခဖြစ်တဏှာဒုက္ခကြောင့်ဥပါဒဒုက္ခမဖြစ်ဘူးလားဒါပြန်ပြိဋ္ဌာန်ဥပါဒီတော့အကြောင်းကြောင့်ဖြစ်နေ ဒုက္ခဝိသေဘုရုကြောင့်ဖြစ်တယ်အကြောင်းပြိစ္ဆာသမုပ္ပါကြောင့်လို့ထဲလိုက်ချမ်းဒုက္ခဝိသေဘုရုကြောင့်ဖြစ်တယ်ဒါဖြင့်ဒုက္ခမိမိပြုတာလားအကြောင်းပြိစ္ဆာသမုပ္ပါဒီဟုဆိုဓမ္မကပြုနေတာလားအဲ့ဒီတော့မိမိပြုတယ်မိမိပြုလို့မိမိခံရတယ်ဆိုတော့ဒါသတ္တရာဒိဋ္ဌိခေါ်ပါတယ် ဒုက္ခမင်းမိပြုတာတော့အရှင်ကြီးကိုယ်ကမလို့မေးတော့ဘုရားကဘယ်နဲ့ဖြေလိုက်ပါဘုရားဘုရားဓမ္မတွေကမဟုတ်ဘူးလို့ဘုရားဖြေတဲ့ညာနောက်ကိုစွတ်တို့လိုက်နိုင်မလားမှန်ပါဗျာခန္ဓာကိုယ်ရဲ့ဘယ်ဘယ်တရားလေးပေါ်ပေါ်ဖြစ်ပြပေါ်တာပဲဖြစ်ပြအဲဖြစ်ပြကိုလောက်တဲ့အကြောင်းရှိလို့ဖြစ်ပြဖြစ်တဲ့တရားဖြစ်ရဖြစ်ပြလောက်တဲ့အကြောင်းတရားမရှိခဲ့တော့ဒီဖြစ်ပြရုပ်ဖြစ်ဖြစ်နာမ်ဖြစ်ဖြစ်ပေါ်ရပါမယ် ဒါပြန်ပရိစ္ဆေသမုပ္ပါကြောင့်ဖြစ်တဲ့ဖြစ်တဲ့ဒုက္ခသစ္စာပေါ့ဒုက္ခသစ္စာဥသိဘုရုကြောင့်ဖြစ်ပါလေပရိစ္ဆေသမုပ္ပါကြောင့်ဝါအကြောင်းကြောင့်သဘောကျအကြောင်းရင်းဖြစ်တဲ့ဒုက္ခရယ်ရှိပါရဲ့အေးဒါကြောင့်ဘုရားသခင်ကိုရမကြီးကဆုံးခံရင်အစီရကတ္တဝကရှင်ကြီးကတ္တဝပု္ပ္ပာလေးကမများပါဘူးမေးသားမရသေးဆိုတော့သုံးချိန်မြောက်ကြလာတဲ့အခါဘုရားကမေးတာပေါ့ကွာသူတို့ မေးလို့ဖြေတဲ့အခါယင်ဂေါရမဒုက္ခမိမိပြုလုပ်တာလားလို့မေးတော့ဘုရားကဘယ်နဲ့ဖြေကဲဒီဂေါရမတွေကမဟုတ်ကြောင်းသိလားသိပါပါခန္ဓာကိုယ်ရဲ့ဘယ်ရုပ်ဝေဒနာပေါ်ပေါ်ဒုက္ခသစ္စာအဲ့ဒါအကြောင်းသမှုတွေကခင်းဖြစ်ပါဒါပြန်မိမိလုပ်တာကအကြောင်းကလို့အဲဒီလိုသိထားတော့ဘယ်ဒီမှာပြုမိမိမှုဆိုတဲ့ အတိဗေတွေဟာလွဲထွက်ပြီးဒီကလာဩအကြောင်းကြောင့်အကျိုးဖြစ်တဲ့ဒုက္ခတွေပါအကြောင်းကြောင့်ကြည့်လေဟောဒီခန္ဓာ၅ပါးအကြောင်းကြောင့်တဏှာဒုက္ခသစ္စာဖြစ်တယ်တဏှာဒုက္ခသစ္စာတည်တော်မိလို့ဥပါဒဒုက္ခသစ္စာဒါရဖြစ်တဲ့ဒီပဲမဟုတ်လားဥပါဒဒုက္ခသစ္စာကြောင့်ကံဒုက္ခသစ္စာကံလည်းဖြစ်ပြပဲမဟုတ်လားအဲဒါဖြင့်ဒုက္ခသစ္စာဘောပဲရှင်းမလားဒါဖြင့်ကျုပ်ခန္ဓာကိုယ်ထဲမှာဖြစ်လေသမျှ ဖြစ်တဲ့ဒုက္ခသစ္စာသည်ရှေ့အကြောင်းမရှိတာလို့ပါသေးမှန်ပါဗျာရှေ့ကအကြောင်းရှိတာကြီးပဲဆိုတော့သိကြပါလားသဘောပါကြအဲ့တော့ခန္ဓာကိုယ်ထဲမှာဘာပဲပေါ်လာတာဖြစ်တဲ့ဒုက္ခသစ္စာကြီးကိုရှုကြမှန်ပါဗျာအဲ့ဒီကဲလို့ရှုနေတော့ ဒကာဓမ္မတို့ဒီဥပဒနာရှုတာဒိဋ္ဌိခွာပြီးမှရှုရတယ်လို့ဆိုတာကလည်းလေးစားစွာဖတ်ရဥပဒနာရှုတဲ့ပုဂ္ဂိုလ်များမှာဒိဋ္ဌိဉာဏ်နဲ့ကခွာလို့ရှင်းမှရှုရပါတယ်။ကဲဒါဖြင့်ဒကာဓမ္မတို့ခမည်းတော်သာနာမှာအဲစားကျင်တဲ့စိတ်ကလေးပေါ်လာတယ်။ ဖြစ်ပြီးပြမတော်ဘူးဘာသစ္စာနင်စားကြတဲ့စိတ်ကစားစရာဝတ္ထုကြီးဆိုအကြောင်းကင်းပြီသူပေါ်ကအိတ်ကျင်တဲ့စိတ်ကလေးနဲ့အိတ်ရနေရာအကြောင်းပြုပြီးပေါ်ပါဒါဖြင့်အကြောင်းပရိစ္ဆေသမုပ္ပါကြောင့်အကျိုးဒုက္ခဖြစ်တယ်ဆိုတာမသိကြဘူးမိမိပြုတာဟုတ်သေးရဲ့ရှင်းကြသင်္ကောဓမ္မတဲ့ဒုက္ခမိမိပြုတာလားဆိုတော့ဘုရားဘယ်နဲ့ဖြေပါလိမ့် ကဲကဲဓမ္မတွေကမဟုတ်တာကိုသိကြပါဘူးအင်းဒုက္ခတွေပေါ်လေသေးဘုရုကြောင့်ပါလိမ့်ညာအဲကြောင့်သမုဒိယကြောင့်ဆိုတော့ဥလာဘူးတို့ဒကာကျွဲတို့ခြေချင်းနဲ့တော့သဘောကျအကြောင်းသမုဒိယကြောင့်လို့သိလိုက်တဲ့ဖြင့်ဒါအမှန်တည်းအရင်ကမိမိပြုလို့မိမိဒုက္ခရောက်ရတယ်ဆိုတာကအမှားရှိသဘောကျမိမိပြုလို့မိမိဒုက္ခရောက်ရတယ်ဆိုတာကအဲ့ဒါသက္ကရာဒိဋ္ဌိနဲ့သိတယ်လား သဘောပါကြဒါဖြင့်ကာရမတို့ဒီလိုဆိုတော့ဒုက္ခမင်းမေးပြုတာလားလို့ဆိုတော့ဘယ်နဲ့ဖြေရမလဲဘယ်လိုပြုလို့ကြပါလဲအဲပရိစ္ဆေသမုပ္ပါဒိကိုအကြောင်းတရားကြောင့်ပြုဖြစ်တကယ်သိသိကြပါဘာရိတိကျန်သွားတယ်ကျန်သွားတယ်နော်ကဲသတ္တရာတိကျန်သွားပြီလို့ရှင်းဖြင့် နေရကြပါပြီတဲ့ဒိဋ္ဌိတခုတခါကျွဲဆင်းသွားတာဘာဒိဋ္ဌိနာနာရှိရကတ္တကပထမမေးတော့ဖြင့်ဘုရားမေးလို့ဖြေသွားတာဒုတိယမေးခွန်းပြန်မေးပြန်တော့ရှင်ဃောဓမာဒါဖြင့်ဒုက္ခဆိုတဲ့တရားဟာသူတစ်ပါးပြုတာလားလို့မေးတော့ဘုရားကဘယ်နဲ့ဖြေတယ်မဟုတ်ပါဘူး။အင်းတရားဓမ္မတွေကမဟုတ်ကြောင်းရှင်းမလားရှင်းပါပါ ဒုက္ခသူတော်ပြုတာလားအကြောင်းပြိစ္ဆာသမုပ္ပါကပြုတာအကြောင်းပြိစ္ဆာသမုပ္ပါအဲဒါပြန်သူတော်ပြုတယ်ဆိုရင်သူတော်ခံရတယ်နော်မှန်ပါဗျာသူတော်ပြုရင်သူတော်ခံအဲ့ဒါကြတော့ဥစ္စေရာဒိဋ္ဌိမှန်ပါဗျာပြုတဲ့လူကတရားခံတဲ့လူကအဲ့ဒါဥစ္စေရာဒိဋ္ဌိတယ်ဒကာရမတို့မှန်ပါဗျာယခုတော့ဖြင့် အာဒုက္ခသူတော်ဘာပြုတာလားလို့ဒကာဓမ္မတွေမေးလိုက်တော့ခန္ဓာထဲမှာဖြစ်တဲ့ဒုက္ခတွေသူတော်ဘာပြုတာလားလို့မေးရင်မနဲ့ပြောကြဘုရုကြောင့်ပါလေအကြောင်းသမုဒိယကြောင့်ဖြစ်တယ်ဆိုတာမသေးကြဘူးအဲဒီလိုသိလိုက်တဲ့ပြင်တရားတော်အလုံးမှာဘာရှင်းသွားတာဟုတ်တယ်တဲ့တရားဓမ္မတို့သက္ကရာဥစေရရှင်းသွားခုနကတဏ္ဍမမေဖြေတော့သက္ကရာရှင်းခဲ့တယ် နင့်နံပါအမေးကိုခင်ဗျားတို့တဲ့အောင်ရှင်းနိုင်လို့ညံထဲမှာရှင်းသွားလို့ဥစ္စေရာတွေရှင်းခဲ့တယ်ဆိုတော့ဒီဃာရမတွေဝန်းထဲမှာဒီဒိဋ္ဌိနှစ်ခုကိုရှင်းအောင်ဘယ်လိုပါများလုပ်ပါလိမ့်မလို့ဆိုတော့ဝန်းထဲကသိနေတဲ့သမာဓိတိကရှင်းအောင်လုပ်လိုက်တာပါဗျာသဘောကျဝန်းထဲကသိတဲ့သမာဓိတိကဒါပြန်ခင်ဗျားတို့ကံတန်ဝန်းထဲသမာဓိတိရောက်မရောက်ကဲခတ်တာ အင်းမိစ္ဆာဒိဋ္ဌိသင်သွားသမာဓိဋ္ဌိကနှင်ထုတ်လိုက်ပါတယ်ဆိုတာတော့မသိကြဘူးလားအဲ့ဒါတခါကျွဲသာသနာတော်မို့သမာဓိဋ္ဌိရောက်လာတာသမာဓိဋ္ဌိဆိုတာတခြားလားမှတ်နေတယ်ဒကာဓမ္မတို့မဲ့ခင်လို့သုံးပြချက်ချရသမှာသမာဓိဋ္ဌိကဘာပါလဲမဲ့ခင်ပဲဆိုတော့ဩဝန်းထဲမှာအသိဉာဏ်မဲ့ခင်ရောက်လာပြီဘာရောက်လဲ သိညာမဲ့ရောက်လာတဲ့ကဒီမဲ့ဒီဘာလို့တတ်ပါလဲလို့ဆိုတော့အပယ်သွားစေတဲ့ဒိဋ္ဌိကိလေသာတဏှာကိလေသာတွေတွတ်တတ်တဲ့တရားရောက်ဒါဖြင့်အပယ်သွားစေတဲ့ဒိဋ္ဌိကိလေသာတဏှာကိလေသာတွေဒကာဓမ္မတွေသဏ္ဍာန်ရှိနိုင်သေးရဲ့မရှိပါဘူးအဲမရှိတာဘယ်နဲ့ကြောင့်မရှိပါလိမ့်မလို့ဆိုတော့အိုးသက္ကရာဒိဋ္ဌိဥစေတာဒိဋ္ဌိစင်အောင်ဆုံးနိုင်တဲ့တပည့်တော်တို့သမာဓိဉာဏ်ကရပြီဗျာ ဒါကြောင့်ဒီညာရရအပယ်သွားစေတဲ့ဒိဋ္ဌိဝိသေကိစ္စတွေဒီညာကသတ်ပလိုက်တာဗျာရှင်းရှင်းပါဗျာရှင်းကဘုရုသောတာပန်တည်တယ်ဆိုတော့အပယ်ကပိတ်အပယ်ကသွားပိတ်တယ်လေဒီညာကနေဒီညာရတော့ဘုရားလိုလိုပိတ်တာလားအဲဒီမှာလည်းခင်ဗျားတို့ကသစ္စာလည်းမရှိတဲ့သမာဓိရှိဥစ္စေကနင်းထုတ်နိုင်တဲ့သမာဓိရှိဆိုတဲ့ဉာဏ်ရ ဒီညာကသွားပိတ်တယ်လို့ဆုံးခဲ့တယ်ချာသဘောပါကြဟောဒါဖြင့်ဒီညာမှမရသေးတဲ့ပုဂ္ဂိုလ်များပဲကဟင်းလင်းကြည့်ပါလားဘယ်နဲ့ဆိုကြဒီညာမရသေးတဲ့ပုဂ္ဂိုလ်ပြန်ပဲကဟင်းလင်းကြီးပွင့်နေတယ်ဆိုတာကကျွယ်တော့ညင်းမနေနဲ့လို့ရှင်းမလားရှင်းပါပါဒီညာမရသေးတဲ့ကာလပတ်လုံးဖြင့်အာလုံးတရားနာတဲ့ဓမ္မတွေက ဩလူရန်ကြံနေသေးတယ်လို့တော့မှတ်ပြီမှန်ပါဗျာဘယ်လိုမှတ်ကြမလဲလူရန်ကြံနေသေးတယ်ဆိုတာသေချာမှတ်ပါမှန်ပါဗျာဒါရင်တော့သောတာဥစ္စေတာရှင်းမလားမှန်ပါဗျာဒုက္ခမိမိပြုတာလားဆိုတော့ဘယ်လိုပြပါဒုက္ခမေသူတော်ဘာပြုတာလားတော့မေးတယ်ဘယ်လိုပြတာ အကြောင်းသမှုရိယကြောင့်ဖြစ်တာကြီးပဲသဘောကျအင်းသဒ္ဒရာဝိသေကစဉ်းညပါအခုလျှောက်ထားနိုင်တဲ့ညာလေးကသမာဓိရှိတာမိစ္ဆာဓိရှိတာသမာဓိရှိညာလေးရတော့သမာဓိရှိကပယ်လေးပါသွားပြေးအဲမိစ္ဆာဓိရှိကြောင့်ပယ်ကားပွင့်နေတာဘူးဗျမိစ္ဆာဓိရှိဆင်းသွားတော့ဘိုးတခါတည်းသမာဓိရှိရောက်လာတော့သမာဓိရှိကပယ်လေးပါတကားတွေတယောက်ပြီးရင်တယောက်အတွက်ပိတ်သွားတာ မရောက်သေးရင်အဲသားသိရင်သားအတွက်ဘယ်လိုပါပိတ်သမီးသိရင်ချွေမျိုးသိရင်အဲတော့ဒါတွေကတော့ဖြင့်ကိုညာနဲ့ကိုတော်လှန်ရတာလို့မှတ်လိုက်ပါဘယ်လိုမှတ်ကြမိစ္ဆာရိတိကို တဲ့ကိုယ်သမာဓိဉာဏ်နဲ့ကိုယ်တော်လာမှရပါတယ်သူများကပယ်လေးပါးတကားပိတ်ပေးလို့မရပါဘူးသူများကပယ်လေးပါးတကားပိတ်ပေးမယ်ဆိုရင်ဘုရားခင်ကိုရမကြီးလူပြည့်စင်ကာရမသုဘဗုဒ္ဓဆိုတာသူ့ရောက်မှာပါအပယ်လေးပါးသူ့ရှိရင်ကြာသွားတယ် ပိတ်နိုင်ရလားဖြေမျိုးတော့ရတော်ရအဖေပဲအမှန်ကြီးတတ်တာပဲတို့တော့ပိတ်ပေးနိုင်ရအဲဘုရားမှာပဲလေးပါးတကားလွတ်သွားတာသူ့ဘုရုပိတ်ပေးပါလိမ့်မလို့မေးမနဲ့ပြောကြတယ်သူသမารိညာကသူ့ပိတ်တယ်ဟိုတားမရတာကသူသမารိညာကဟိုသုဝဗုဒ္ဓကိုသွားပြီးမတားနိုင်ရှင်းကြအဲ့ဒါကြောင့်ဘုန်းကြီးတရားဓမ္မတွေကိုလုံးမှကိုရတယ်သမာဓိတိ သူများပေးလို့ရတယ်ဗမာဒိဋ္ဌိဆိုမယူလိုက်ပါသူများကနီးပေးတာပဲရမှာပွားယူရမှာကိုယ်တိုင်ယူရမှာဆိုတာသေးချာမှတ်ပါရှင်းပြီနော်ကဲဒါနဲ့စေတဘကသဘာကလေးခွန်းသောစကားမေးနော်နှခွန်းပြီးသွားရှင်းတော်မှာတဲ့သုံးခုမြောက်မေးပြရတယ်ဒုက္ခမိမိသူတစ်ပါးနှစ်ဦးသားပြုလို့ဖြစ်ရတာလားဘုရားကဘယ်နဲ့ အဲ့တော့ဒီကဓမ္မတွေကဘယ်နဲ့သမာဓိနဲ့ဘယ်လိုဖြေကြမလဲအကြောင်းကြောင့်ကျိုးဖြစ်တာအကြောင်းမူရအကြောင်းကျိုးဒုက္ခပေါ်တာဆိုတော့မိမိသူတော်ဘာနှုတ်တာဟုတ်သေးရဲ့ဒီတယ်မိမိရောပါသေးပါသူတော်ဘာရောမပါပါဘူးတဲ့မိမိသူတော်ဘာနှုတ်တာပြုတာလုံးဝမဟုတ်ပါဘူးဆိုတာသုံးပြတဲ့ဆိုင်ရှင်းမင်းတော့ဒါနဲ့ဇေယျကရဘကမေးပြန်တယ်လေးခုမြောက်ပု္ပ္ပာ ရှင်ကောဓမ္မဒုက္ခအလိုလိုပေါ်တာလားရှင်းဒုက္ခအလိုလိုပေါ်တာလားဆိုတော့ဒကာဓမ္မတွေဘယ်နဲ့ဖြေကြပါဘယ်နဲ့ကြောင့်ဒုက္ခပေါ်ပေါ်လာပါလဲအဲအကြောင်းပြိစ္ဆာသမုပ္ပါကြောင့်အကျိုးဒုက္ခဖြစ်တာပဲ ဆိုတော့ဒီဃာဓမ္မတွေမှာသမာဓိဉာဏ်ဝင်ပြီးရကြပြီလို့မဆိုနိုင်ဘူးလားအဲ့ဒါမဖောက်မပြန်မဲနဲ့မြဲတဲ့ဉာဏ်ဖြစ်အောင်လုပ်ရတယ်အခုအသိဉာဏ်အခုအသိဉာဏ်ကတော့ဥပဒနာဉာဏ်ပေါ့ဗျာပွားများလို့ရတဲ့ခါသစ္စာသိတဲ့သစ္စာပိုင်းပိုင်းနဲ့ပြီးတဲ့အခါကျတော့မက်သမာဓိအစ်စ်ပြောင်းလုပ်လို့ပြီးရှင်းဖြင့်မြဲတဲ့ဉာဏ်ရပြီအဲ့ဒီချိန်ကျမှလူကြီးပြုံးပြုံးမှာတော့မှန်ပါဗျာ ဘောပါကြဒါနဲ့ပဲ၄ချက်ပြီးသွားနော်ဒါနဲ့ရှင်ကြီးတော်မှာတဲ့အခု၄ချက်ကြုံနေပြီတဲ့မဟုတ်ဘူးကြီးပဲဖြေတယ်ဆိုတော့ရှင်ကြီးတော်မှာဟာချုပ်စွဲချက်တင်နေတယ်တဲ့ဒုက္ခမရှိဘူးလားလို့မေးတယ်ဘုရားဘယ်နဲ့ဖြေမရှိကောင်းမရှိဘူးလားခင်ဗျားတို့ခန္ဓာကိုယ်ရဲ့ဘာပေါ်ပေါ်ဘာသစ္စာတွေဟဲ့ခင်ဗျားတို့ကတော့သမာဓိရရတော့ ဒုက္ခကြီးပဲဆိုတာသိဖြစ်ပြဘူးပြပါသေးစွာသင်သိနေကြတာပဲဆိုတော့သမာဓိကိုယ်ပိုင်ရကြသဘောကျဒါနဲ့ရင်းတော်မှာတဲ့၆ခုမြောက်မေးရရေုံလို့ဒုက္ခကိုရှင်ရင်းတော်မှာမသိဘူးလားဆိုတော့ရှင်ရင်းတော်မှာကဘယ်နဲ့ဆိုသိတယ်သိတာဘောဒီဘုံလုံးဒုက္ခသစ္စာဒီငါရကဓမ္မတွေခန္ဓာကိုယ်ထဲမှာဘာဖြစ်ဖြစ်ဘာသစ္စာလဲ ဖြစ်ပြမှာကဘာရှိသေးသဗ္ဗေသင်္ခါရဒုက္ခမှာကဘာရှိသေးအဲဒုက္ခသစ္စာကြီးရှိတယ်ဆိုတာသိနေတော့ခမရတို့ယနေ့သမာဓိကြီးရမှန်ပါဗျာဘယ်နဲ့ကြောင့်ဒီသမာဓိကြီးရပါတော့ဆိုတော့သစ္စာရကြီးလည်းရှင်းသွားပြီဥစ္စေရာကြီးလည်းအဲအကြောင်းလို့ပိဿကလာနေတဲ့အာယတုကဒိဋ္ဌိကောရှင်းသွားတော့ဒိဋ္ဌိစင်တာဒီ တခုသောတရားဥမာမဲ့ဂုံညင်းပြည့်တဲ့ကလေးတွေကြည့်လိုက်တော့တခုသောဂုံညင်းကပြည့်လိုက်တဲ့အခါကျတော့တခုသောဂုံညင်းမှန်လို့ရှိရင်ဟိုဂုံညင်းတခုကအမှန်ကားတဲ့ဂုံညင်းကရှင်းမကောင်းဘူးဘယ်နဲ့ကြောင့်ရှင်းသွားတော့ပထမဂုံညင်းဒီနေရာရောက်လာလို့ဒုတိယဂုံညင်းရှင်းထွက်ပြေးရတယ်ဆိုတဲ့အဓိပ္ပာယ်မျိုးမြင်မှုလို့ပေါ့ဗျာငါက သစ္စာရိတိဥစ္စေရတိတိတခုခုကဝန်းထဲမှာရှိအခုတော့ပရိစ္ဆေသမုပ္ပါအကြောင်းကြောင့်အကျိုးဖြစ်တဲ့ခန္ဓာကြီးဖြစ်တဲ့ခန္ဓာကြီးလို့သိနေတဲ့ဉာဏ်လေးဟူသောဒုတိယဂုံဉာဏ်ရောက်လာတာနဲ့ပရမဂုံဉာဏ်နဲ့တွေ့တဲ့မိစ္ဆာဒိဋ္ဌိတွေအကုန်ပြေးတာသဘောကျ မိစ္ဆာဒိဋ္ဌိတွေကုန်ပြေတော့ဩငါစီပါဖြစ်ဥမာတုံးလို့မမင်းနဲ့ငါသမာဓိဋ္ဌိသမာဖြစ်ပြီကွာပြစ်တာကသမာဓိဋ္ဌိကသာနာရံသမာဓိဋ္ဌိဟေဘယ်လိုဆုံးခဲ့ချင်သာသနာ့ရံသမာဓိဖြစ်ပြီးကာလနေတော့သာသနာ့ဘဆိုတဲ့ကာမတရသမာဓိမဟုတ်ဘူးဟာသစ္စာအနုလောမသမာဓိဖြစ်ပြီလို့ခင်ဗျားတို့ပြုံးပါ ရှင်းမလားအဲ့ဒါကဝိပဿနာသမာဓိဋ္ဌိကိုယနေ့ပြီးတော့လက်ဖြင့်ကြမှာမဲ့သမာဓိဋ္ဌိဟောမယ်ဒီပုဂ္ဂိုလ်နဲ့ဒီဝတ္ထုပဲယနေ့တော့နိုင်သိသွားပြီကဲတော်ကြအောင်သူ